တော်ဗုဒ္ဓဘာသာဝင်တွေဆိုဗုဒ္ဓရဲ့ဆုံးမနေတဲ့ပုဂ္ဂိုလ်ဆိုတော့ဒီဥပုံနေတွေသီလယူတာကောင်းပါတယ်ဗျာဒါလေးတွေလည်းလေ့ကျင့်လုပ်ကြတော့နော်ဒီသီလလေးနည်းနည်းပြောမယ်နော်အဲ့တော့အတူချုံလိုက်တကဘာတွေစောက်တည်မှမသိပဲဖြစ်သက်ရှိတ္တဝမန္တယမတတ်ပါဘူးဒါလေးစောက်တည်တော့နောက်ပစ္စည်းဥစ္စာဘယ်သူပစ္စည်းသူပစ္စည်းကိုပစ္စည်းခိုးလို့တဲ့စိတ်နဲ့မယူပါဘူးမခိုးပါဘူး အာပြမစရိယာမကောင်းတဲ့ခြင်းနဲ့မကျင့်ပါဘူးမူတာဝါဒလိမ်ညာပြောဆိုတာအဲ့ဒီလောက်တည်းမကောင်းနော်ကြံကြံထထမဟာထထရိုင်းဆိုင်ပြောတာတွေတယောက်နဲ့တယောက်ရန်လိုတဲ့ရန်တိုက်တဲ့စကားတွေပြောတာတွေကြိုးမရှိတဲ့စကားတွေမှပြောဆိုခြင်းမှရှောင်ခြင်းပါတယ်သူရာမေရိယာဆိုတော့မူရစေဝတေတေရတိမှတောက်ချင်းစားခြင်းမှရှောင်ခြင်းပါတယ်ဝိကာလာဘောဇနာခုကတော့ညနေပိုင်းရောက်သွားတော့လေမွန်း စောင်းတဲ့ချိန်ကနေမနဲ့အာယုံတက်အာယုံတက်ဆိုတော့ရှေးရှေးရကမနဲ့စောစောထားခြင်းနေရောင်လေးတွေ့လာအာယုံတက်တာဒါမှမဟုတ်နေမထွက်မီရှေ့တနာရအာယုံတက်တယ်လို့ဒီလိုသတ်မှတ်ပါအဲ့ဒီချိန်ထိအောင်မစားတော့ကောင်းတဲ့စားတော့တွေရှောင်းအောင်ပြီးတော့ နိသဂိတမာလာကန္တာဆိုကာရခုဏတခြင်းဆိုတာကိုကိုယ်တိုင်းလည်းမလုပ်ဘူးသူများကာရခုဏတခြင်းဆိုတာလည်းကြည့်ရှုနာထောင်မပြုဘူးပြီးတဲ့အခါကျတော့အမ်ဘာနန္ဒာရေမွေးတွေသုံးပြတာမျိုးမလုပ်ပါဘူးဒါတော့တပ္ပကိုတင့်တယ်ကိုဆိုတဲ့ရည်ရွယ်ချက်ပါခန္ဓာကိုယ်ကအနတ္တတွေမကောင်းရင်လိမ့်ကောင်းပါပြီးတော့မြင့်တဲ့နေရာမြတ်တဲ့နေရာကျတော့မကောင်းတဲ့စိတ်တွေဖြစ်မှာဆိုလို့အဲ့ဒီနေရာတွေလည်းမထိုင်ပါဘူးဒါပြောတာပေါ့နော် ခိုင်ဒီနေ့သင်္လန်းစာမဒါတော့ဒကာကြီးရဲ့ဥပုပ်တိလဓမ္မရဲ့ဥပုပ်တိလအကျဉ်းချုပ်လေးသိထားဖို့ပါအဲဒီနေ့သင်္လန်းစာမနော်ဒီနေ့က2020ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညနေ9နာရီကိုခွန်ကြီးတို့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ကိုသင်ကြားလာတာအပိုင်း52ရောက်သွားပါပြီဘုန်းကြီးတို့ခုပြောတာက ပြောနေသရုဒ္ဓရကမ္မထံပေါ့နော်ဘုရားနုတ်တိပြီးသွားပြီပြီးတော့မေတ္တာဘာဝနာမေတ္တာဘာဝနာကဘုန်းကြီးတို့လေးပါဠိစာမျက်နှာရေးထားတာလေးနေရာ တွေ့တော့ပေါ့နော်ဒီဝိသုရိမေမေတ္တာဘုံဤဒါကတော့ဇံရောက်အောင်ပွားများအထုတ်တဲ့နည်းကိုပြောပါတယ်နောက်တစ်ခုကမေတ္တာသုံးပွားများနည်းဒါတော့ရဟ900 ဒီမေတ္တာဇန်မေတ္တာဇန်นี่ခြေခံဥပနာယူတော့ရဟရဟန္တာဖြစ်သွားတယ်ခန္ဓာသုံးမေတ္တာပုံဤခန္ဓာသုံးမေတ္တာပုံဤတော့ဘုန်းကြီးတို့အကုန်လုံးမယူပါဘူးအဲ့ဒီတွေကဒီပို့တဲ့နီးစနစ်လေးပဲယူလိုက်တာပါအကုန်လုံးတိုင်းမစိုးပါဘူးမပို့ပါဘူးပြီးတော့928မေတ္တာပုံဤ၄မျိုးတွေ့တော့ဗောနော်ဒီနေ့ခန္ဓာသုံးဟောခြင်းအကြောင်းဆိုဘုန်းကြီးကောင်းစီပေးထားပါတယ်ပြီးတဲ့အခါကျတော့ ခန္ဓာတုတ်လာမေတ္တာပုံနီးဒါလေးတွေပြောမယ်နော်ခန္ဓာတုတ်ကိုဘုရားဟောခြင်းအကြောင်းကိုအရင်ပြောပါမယ်နော်ခန္ဓာတုတ်ကိုဘုရားဘာလို့ဟောလဲဆိုတော့အားလေးကိုသိထားဘုရားလက်ထက်ကတော့ဘုန်းကြီးတို့လက်ထက်နဲ့မတူတာကနော်ဘုရားလက်ထက်မှာဘုန်းကြီးတို့လက်ထက်နဲ့မတူတာပါလေဆိုတော့တရားတရားနဲ့သင်္ကန်းဝက်သင်္ကန်းဝက်ပြီးတော့ဘုရားစီကဝိနည်းများသောအားဖြင့်တော့ဝိနည်းတွေသင်ကြရတယ်ဘောနော်ဝိနည်းတွေ ကျွမ်းသွားပြီဆိုမှဘာလုပ်ကြလဲဆိုတော့တရားတွေတောင်းတော်တဲ့တောင်းတွေမှာအထုတ်ကြအဲဒီအထုတ်တဲ့ယဟန်တပါပေါ့နော်ဘုရားအဲ့ချိန်မှာစေတုံးအကြောင်းတော်မှာသတင်းသုံးနေတဲ့ချိန်ယဟန်တပါတော်တဲ့တောင်းနဲ့သွားပြီးတော့တရားတို့တော့မွေကြိုက်ခံတော့မွေကြိုက်ခံတော့မြတ်စွာဘုရားမိန်တယ်စစ်သားတို့ဒီမွေဝိရုဘကအဆိုင်တဲ့ငကားမျိုးနဲ့မွေတွေကိုမေတ္တာမပုတ်လားမပုတ်ပါဘုရား နဲ့ကိုယ့်ကိုယ်လည်းစောက်ရှောက်ဖို့ပြီးတော့ပြီးတော့အကာအကွယ်လည်းရဖို့အဲ့ဒီကြီးရဲ့ကြက်နဲ့ခန္ဓာတုတ်ကိုဘုရားဟောပါတယ်ပြီးတော့ကဘာဆက်ဟောလဲဆိုတော့အဲ့ဒီမှာအရင်တုန်းကဇတ်တော်တစ်ခုလည်းဆက်ဟောတော့ပါနော်ဒီရဟန္တာမမူကဲကဘာလို့လဲဆိုတော့ဒီမေတ္တာမပို့လို့ဘုရားလောင်းဟာနုစဉ်ဘဝအလောင်းတော်ဘဝတော့ကလည်းဒီခန္ဓာတုတ်ပြေကိုအယန္တာ နီးနဲ့ကာကွယ်ပေးတဲ့နီးဒါဟောခဲ့တယ်ဆိုတဲ့အကြောင်းဘုရားလုံးဟာတစ်ချိန်မှာယသိပြုတော်တဲ့တောင်းနဲ့ထွက်ယသိများစွာနဲ့ဟိမန္တာတောင်းနှမ်းမှာတရင်သုံးတယ်အဲ့ဒီချိန်မှာပဲယသိတဘာက မွေကြိုက်ခံမွေကြိုက်ပြီးတော့တေးသွားတော့ဗောလေဒီတော့ဘုရားကတပည့်တွေကိုဒီတိုင်းခန္ဓာသုံးလေးသင်ပေးခဲ့တယ်ဆိုတဲ့အကြောင်းနော်ဇာပါဠိတော်မှာလည်းပါပါတယ်ဇာထကရာမှာဒါဒီတော့ပါလေ နော်ဒီထဲမှာတော့ဘုန်းကြီးတို့သူရမေတ္တာပုံကြီးကြတော့ဘာပါလဲဆိုတော့ခန္ဓာတို့မေတ္တာပုံကြီးကြတော့တတ္တဝါကို၄မျိုးခွဲထားတာပေါ့နော်ဟိုဒီနေ့ကမေတ္တာတို့မေတ္တာပုံကြီးနဲ့တွဲရပဲအဲ့ဒီမှတ်စုလေးပြန်ကြည့်ပထမမေတ္တာတို့မေတ္တာပုံကြီးဒုတိယကခန္ဓာတို့မေတ္တာပုံကြီးပေါ့နော်မေတ္တာတို့မေတ္တာပုံကြီးကြဘုန်းကြီးတို့ဘာတွေ ပြောလဲဆိုတတ္တဝါတွေကိုတစုပုံပြီးအာယုံပြုမယ်နော်မေတ္တာသောမေတ္တာပုံဒီတွေကိုဘုန်းကြီးအချင်းချင်းပြန်ပြောပါမယ်နော်ပထမတက်ကနေရှစ်ထီအောင်ကအကျိုးလိုတာစိတ်နဲ့မေတ္တာပို့တယ်နောက်ဆုံးသုံးကအကျိုးမဲ့မဖြစ်စေတဲ့စိတ်နဲ့ထားပြီးမေတ္တာပို့ရတယ်ပြီးတဲ့အခါကျတော့အဲဒီမေတ္တာသုံးမေတ္တာပို့ပထမအကျိုးလိုတာစိတ်နဲ့မေတ္တာပို့တဲ့နေရာမှာလဲအာတ္တဝါတွေကိုတစုခွဲပြအာယုံပြုတယ်နှစ်စုခွဲပြအာယုံပြုတယ်သုံးစုခွဲပြအာယုံပြုတယ် အခုခန္ဓာတော့ကြတတ္တဝါတွေကို၄စုခွဲပြီးအာယုံပြုမယ်နော်ကိုရှင်ခုနအမှန်တယ်အဲ့ဒီဟာလေးပြမယ်ခန္ဓာစုတော့ကြတော့တတ္တဝါတွေကို၄စုခွဲပြီးတော့မေတ္တာဖို့ခိုင်းတယ်နော်အဲ့မှာအဲ့မှာကြည်လိုက်ပေါ့အဲ့တော့မေတ္တာသုံးနဲ့ကပ်မှတ်ဖို့ပဲမေတ္တာသုံးကကြတော့တစုအာယုံပြုမယ်နှစ်စုအာယုံပြုမယ်သုံးစုအာယုံပြုမယ်ဒီကြည့်အောင်ပါဟောဒီခန္ဓာတို့ကြတတ္တဝါတွေကို၄စုခွဲပြီးအာယုံပြု လေးစုခွဲပြီးအာယုံပြုမယ်လို့မှတ်ထားမယ်လေးစုခွဲပြီးအာယုံပြုတော့ဘယ်လိုလေးစုခွဲမလဲနော်မေတ္တာပုံနည်းကတော့ထုံးစံတိုင်းပုံလေးပထမဆုံးဘာလို့ရလဲဆိုမေတ္တာပုံမဲ့ပုံကိုယ်စိတ်ကိုကိုယ်တဏ္ဍာမကိုယ်စိတ်ကိုငြိမ်းအောင်အေးအောင်မေတ္တာစိတ်ဖြစ်အောင်လုပ်ရပါတယ်ဒုတိယပို့တဲ့ပုံကိုအာယုံပြုရပါတယ်ဒီမေတ္တာတော့ကြတော့ဒီမေတ္တာစိတ်ဖြစ်အောင်လုပ်တဲ့နည်းမဟောသွားဘူးပေါ့နော်မေတ္တာအာယုံပြုတဲ့နည်းလောက်ပဲပြောသွားပါ အာယုံပြုတော့တတ္တဝါ၄မျိုးခွဲမယ်ခြေမရှိတဲ့တတ္တဝါတစ်မျိုးခြေနှစ်ချောင်းရှိတာတစ်မျိုးခြေလေးချောင်းရှိတာတစ်မျိုးခြေများရှိတာတစ်မျိုးဒီလို၅မျိုးခွဲသွားအဲ၄မျိုးခွဲသွားဒီတော့ကိုဟောရင်ကြောင့်ခုနဘုန်းကြီးပြောခဲ့တယ်နော်မွေတွေပါတွေကြိုက်လို့သူသဖြင့်ဘုန်းကြီးတို့တောတဲ့တောင်နဲ့မဟာပြည်မှာလည်းရှိပါတယ်ဆရာတော်ကြီးတွေကဘုံကံကြီးမှာတော့တောရရိပ်ပါတွေလောက်ကြပါတယ်ချမ်းမြေဆရာတော်တို့ပိုင်းဒါရမှာဆရာတော်ကြီးတို့ဖောက်တော်ဆရာတော်ကြီးတို့ခြောင်ဝင်သူတို့ရဲ့ ရိတ်တာကြီးကတော်တော်ကျဲတယ်ကျဲတော့တောတဲ့တောင်ထဲမှာလောက်ထားတော့ဒီမွေဆိုကင်းဆိုတရိษံဆိုတွေပေါ်တယ်အဲ့ဒီချိန်ကာလမျိုးမှာသိလို့ပါတယ်နောက်ပြီးတော့သုတ်တန်တင်ညာသွားတဲ့ပုံကများတို့ဒီခန္ဓာတို့ကအဲ့ဒီလိုနေရာတွေမှာအင်မတန်ရေးကြည့်ပါအဲကြောင့်ဒီမေတ္တာပုံဤလိုလေးလာထိုင်ကောင်းတယ်ဘုရားမချင်းမရှိတဲ့တ attva တွေ ရှင်မရှိတဲ့တ attva တွေမှာဘုန်းကြီးတို့ဘယ်လိုခွဲလို့ရလဲဆိုရေထဲမှာရှင်မရှိတဲ့တ attva တစ်မျိုးကုန်းပေါ်မှာရှင်မရှိတဲ့တ attva တစ်မျိုးဒီလိုခွဲလိုက်ရင်အများကြီးထွက်လာတယ်နော်ရေထဲမှာရှင်မရှိတဲ့တ attva တွေကြည့်လိုက်ပေါ့ရေထဲမှာလည်းမွေတွေရှိတာပဲဂျမ်းမွေတို့ဘာလို့ဒါပင်လေလောက်စားတဲ့ပုံကိုယ်တွေသိတော့ငါတို့မွေတို့ငကားတို့ခရုရောက်သွားတို့ဒါရေထဲမှာနေတဲ့ရှင်မရှိတဲ့တ attva တွေ သူတို့စိတ်သူတို့အာယုံပြုခြေမရှိပါတတဝါချမ်းသာကိုစိတ်မြဲပါစေဥပယံပိခေစင်ဝေငြိမ်းကြပါလေဖြည်းဖြည်းမှမှလည်းကိုယ့်ရဲ့ငြိမ်းတဲ့အေးတဲ့စိတ်တွေဆေလွတ်နေတာပို့လို့နောက်မေတ္တာပို့လေလို့ခေါ်ပါတယ်ဗျာများများမေတ္တာပို့လေကိုငြိမ်းချမ်းမှုများများရလေလေနော်တခြားလို့ရင်အဲ့ဒါတော်တော်လေးကိုဟိုထီထီမိမိနဲ့ကိုယ်လည်းခံစားလို့ငြိမ်းချမ်းမှုတွေရရှိတော့စိတ်ကအေးမတန်အေးချမ်းတယ် အနည်းဆုံး10ခေါက်လောက်ပေါ်လာတစုတစုဒါရေထဲမှာရှိတဲ့ခြေမြေတဲ့တတ်တော်နောက်ကုန်းပေါ်မှာရှိတဲ့ခြေမြေတတ်တော်ဟာကုန်းပေါ်မှာလည်းမွေရှိတာပေါ့နော်မွေစိုးတွေအမျိုးမျိုးကုန်းပေါ်မှာရှိတယ်ပြီးတော့ခယူရောက်ခယူတွေဒီကောင်တွေပက်ကြီးတွေပိုးလောက်လန်းတွေဒီတတ်တော်လေးအာယုံပြုပေါ့အထူးသဖြင့်မွေပါမွေရောက်ဒုက္ခပေးတာဆို ခြေမရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံမိကင်းစင်ဝေငြိမ်းကြပါစေအ ਨੇ ဆုံးတစုတစုကိုဆက်ကောက်တော့အ ਨੇ ဆုံးပို့ကိုကသူတို့ကိုများများငြိမ်းချမ်းတဲ့စိတ်တွေပေးလေလေကိုများများငြိမ်းချမ်းလေလေပဲအဲကြောင့်ဘုန်းကြီးတို့ငြိမ်းချမ်းစွာနေကြည်စမ်းပါဆိုမေတ္တာနဲ့နေဖို့ပြောတဲ့စကားလုံးပါပဲနောက်တစ်ခုကတော့ခြေနှချောင်းရှိတဲ့တတ္တဝါတွေခြေနှချောင်းရှိတဲ့တတ္တဝါတွေကိုလည်းဘုန်းကြီးတို့ ပဂရိမျက်စိဖြင့်မြင်ရတဲ့တတ္တဝါပဂရိမျက်စိဖြင့်မမြင်ရတဲ့တတ္တဝါလို့ဒီလိုခွဲခွဲလိုက်မယ်နော်ပဂရိမျက်စိမြင်ရတဲ့ခြေနှကြောင်းတတ်တဲ့ရှိတဲ့တတ္တဝါတွေဆိုတာကြက်တွေငှက်တွေနော်ဒီတတ္တဝါနှစ်ချောင်းချင်းလူတွေပေါ့အဲ့မှာလဲဟောကြက်ငှက်ကတစုတတ္တမေတ္တာပို့လို့ရတယ်လူတွေကတစုတတ္တမေတ္တာပို့လို့ရတယ်ကြက်ငှက်တွေဟုတ်လားအခုသဘုန်းကြီးတို့ တောကြောင်းတောကြောင်းတွေမှာငှက်တန်တွေကတခါကျဆူတယ်ဆူတဲ့အခါကျကိုယ်မေတ္တာပို့ပြီးလိုက်မေတ္တာပို့လိုက်ရင်အဲ့ဒီတန်တွေကရပ်သွားတတ်တယ်သူတို့ခဝိုးရေးရောက်သွားတယ်ပေါ့လေဒါမျိုးလည်းမေတ္တာပို့လေက10ကောက်လောက်ပို့နောက်လူတွေကဘာမြေကြီးမှာရှိတဲ့လူအလုံးကိုအာယုံပြုပြီးမေတ္တာပို့10ကောက်လောက်ပို့နောက်ဗဂရီမျက်စိမမြင်ရဘူးဆိုတော့အဲ့ဒါပြတစေသေးရီ နာတော့တခါတလေတော့တစ်စိသေးလေးတွေ့ရတယ်တော့ပြီးတော့အပယ်လေးဘုံသားတွေငရဲတိရိစ္ဆာန်ပြိတ္တာငရဲအသူရကေပေါ့ပြိတ္တာပေါ့နော်ပြီးတော့နတ်မြမာတွေဒါတွေတခါကြလဲစာမေငြိရရင်မြင်နိုင်တော့ပေါ့လေဒါတွေကတော့ဥမာတဏှာသွားလို့တန်တရားရှိတယ်ကိုယ်စိတ်ထဲမှာကြောက်တယ်လန့်တယ်ဆိုမေတ္တာပို့လိုက်ရတယ်နော်ဒါဘုရားကဏ္ဍပြောပါတယ်တော်တော်များများကကြောက်လာရင်ကြောက်လန့်လာရင် အန္တရာယ်ကင်းကာလာတွေရွတ်ကြတာများတယ်ဘုန်းကြီးကအဲ့လိုမလုပ်စေချင်ဘူးဟိုအဲ့ကြဘယ်လိုဖြစ်လဲသူကိုကနိုင်တော့ချလိုက်သူနိုင်တဲ့ခါကျကိုပြန်ချလိုက်နေဘယ်တော့မှဒုက္ခဒုက္ခတွေကမငြိမ်းဘူးပေါ့ဗျာအဲ့တော့ကိုကမေတ္တာထားရင်သူကလည်းမေတ္တာထားပါပဲအဲ့လိုနေကြရင်ကောင်းတယ်အဲကြောင့်မေတ္တာပို့လိုက်ပါတဏှာသွားလို့ကြောက်စိတ်တွေဝင်လာတယ်ချက်သိမှုညင်ထားတယ်စိတ်ထဲမှာမတိုးမတန့်ဖြစ်တယ်ဆိုမေတ္တာပို့လိုက်မေတ္တာတော့မေတ္တာပို့ဖို့ ခန္ဓာသူကြိုက်တာပို့ပေါ့ဗျာအာယုံပြုပြီးဘာကြောက်တယ်လဲအတန်ကြောက်လားအနံ့ကြောက်လားစင်ကြောက်မှန်းဆိုင်အာယုံပြုပြတာပို့ပို့ပြီးတော့ဘာလို့သင်လဲဆိုကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုလေးအမျှပေးဝေလိုက်ပေါ့ဗျာတချို့ကလည်းသူတို့ဆင်းရဲဒုက္ခရောက်တော့အကူအညီပေးစေလို့တဲ့ဆန္ဒနဲ့ပြတာဒီဒီဒီတခုတည်းက something ပေါ့လေတခုတည်းကအဲ့လိုမျိုးလောက်တာကြီးရှိတော့အဲ့လိုမျိုးကြီးကြာဘုန်းကြီးတို့ကခုနလိုပဲမေတ္တာပို့အမျှပေးဝေတာဒါလေးလောက်ကြည့်ပါဦး ဒါကတော့ခြေနှချောင်းရှိတဲ့တ attva တွေပြီးသွားပြီနောက်ခြေလေးချောင်းရှိတဲ့တ attva တွေဒီမှာလည်းခွဲထုတ်အများကြီးဖြစ်လာတာပဲခြေလေးချောင်းရှိတဲ့တ attva ရေထဲမှာရှိတဲ့ခြေလေးချောင်းရှိတဲ့တ attva ကုန်းပေါ်မှာရှိတဲ့ခြေလေးချောင်းတ attva ရေထဲမှာရှိတဲ့ခြေလေးချောင်းရှိတဲ့တ attva တွေကဘာလဲဆိုလှိတ်တို့မိချောင်းတို့ဖားတို့ရေမြင်းတို့ရေစင်တို့ဒီတ attva တွေပေါ့နော်ဒါတွေကိုသိချအယုံပြုဖို့ကကြိုရေချောင်းခီးတွေသွားတယ် ဒီဒီကောင်းတွေကနေကိုယ်ဒုက္ခပိနိုင်တော့သူတွေမိချောင်းတွေပါတယ်ပေါ့ကိုယ်ဒုက္ခပိနိုင်ဒါတို့ရေလန်းခီးသွားရင်တေချာမေတ္တာပို့သွားမင်္ဂဆေကောင်တော့ပို့ခြေလေးချောင်းရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပါယံပေကင်းစင်ဝေငြိမ်းကြပါစေဒါတို့ဆိုကောင်းရေးတာပေါ့ဗျာဒီတိုင်းတာမန်ရှင်ကပို့လို့ရပါတယ်ခြေလေးချောင်းရှိတဲ့တတ္တဝါတွေဘေးရန်တွေကင်းကွာကြမ်းပါလို့ချမ်းသာပါစေ ခြေမကြီးတဲ့တ attva တွေဘေးရန်တွေကင်းကွာကြမှာလို့ချမ်းသာပါစေခြေနှချောင်းကြီးတဲ့တ attva တွေဘေးရန်တွေကင်းကွာကြမှာလို့ချမ်းသာပါစေဘလို့ပုဂ္ဂိုလ်ကိုယ်စိတ်ထဲမှာမေတ္တာစိတ်တွေငြိမ်းတဲ့အေးတဲ့စိတ်တွေရှိဖို့ရည်ကြည်တယ်သူတို့ပေါ်မှာတကယ်ကိုငြိမ်းတဲ့အေးတဲ့စိတ်တွေမေတ္တာစိတ်တွေစေလို့ပုတ်လို့နေမှဆိုရင် ကိုယ်လည်းချမ်းသာတယ်သူတို့တွေလည်းချမ်းသာတော့နော်အနည်းဆုံး၄-၅၀ပါလောက်ပုတ်ပါဒါက ရေထဲမှာရှိတဲ့ခြေလေးချောင်းရှိတဲ့တ attva ကုန်းပေါ်မှာရှိတဲ့ခြေလေးချောင်းတ attva တွေကိုလည်းဘုန်းကြီးကနှမျိုးနှစ်ဆောက်ခွဲလို့ရတာပေါ့နော်ကုန်းပေါ်မြေကြီးပေါ်နေတဲ့ခြေလေးချောင်းရှိတဲ့တ attva သစ်ပင်ပေါ်မှာနေတဲ့ခြေလေးချောင်းရှိတဲ့တ attva မြေကြီးပေါ်မှာနေတဲ့ခြေလေးချောင်းတ attva တွေအများကြီးပေါ့ဗျာအနိဒာခွေးချောင်းကျွဲ့ကျွဲနွားဆင်းမြင်းခြေလေးကြပေါ့အများကြီးပဲဒီလမ်းသွားလို့ခွေးကြိုက်တယ်ဆိုရင်ဒါအာယုံပြုပြီးပုံလို့ရတယ် ခါဒီလေဘုန်းကြီးတို့ဒီမှာတော့သိမကြပါဘူးကြားတော့ကြားတယ်ခွေးအောင်သာခွေးဥဒန်နေပါတယ်သူတော်တဲ့တောင်းနေနေတယ်အသေးချမ်းနဲ့သွားလို့ခွေးဥဒန်နေပါကြီးကြားနေမေတ္တာပို့လိုက်အဲသူကရက်သွားတယ်အဲ့လိုမျိုးလေးအဲမေတ္တာပို့သူလည်းခြေလေးကြောင်းဤပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစေဝိညာဉ်ကြပြည့်ပြည့်မှန်မှန်လေးနဲ့တစုတစုဆက်ကောင်းတော့ပို့ပေါ့နောက်တစ်ပင်ပေါ်မှာရှိတဲ့ခြေလေးကြောင်းတတ္တဝါဆိုရှင်တို့တောက်တဲ့တို့ ပုတ်သိမ်းတို့ပိန်ညောင်းတို့ဒီခါလေးကြမြောက်တွေဝဲဝုံတွေပေါ့ဒီတတ္တဝါတွေအာယုံပြုပြီးပို့လို့ရပါအဲ့ဒါလည်း၄၅၀ခေါက်လောက်ပို့သူတို့အာယုံပြုပြီးပို့ပါပြီးတော့ခြေအများကြီးရှိတဲ့တတ္တဝါတွေဒီမှာလည်းခွဲလို့ရတော့မလို့ခြေအများကြီးရှိတဲ့တတ္တဝါရေထဲမှာရှိတဲ့ခြေအများကြီးရှိတဲ့တတ္တဝါကုန်းပေါ်မှာ နေတဲ့ခြေအများကြီးရှိတဲ့တတ္တဝါရေထဲမှာနေတဲ့ခြေအများကြီးရှိတဲ့တတ္တဝါတွေခွင်းတို့စားတော့ဆိုင်နဲ့တောင်းစားကြတယ်မဟုတ်လားကဏန်းနေပစုံနေ ရေငါရေဘွဲတွေကျင်ငါတွေပေါ့ဒီတတ္တဝါလေးတွေအာယုံပြုပြီးတော့မေတ္တာဟောခြေအများကြီးပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပါယံပေကင်းစင်ဝေးငြိမ်းကြပါစေဖြည်းဖြည်းမှမှလေးပေါ့ပြီးတော့ဂုံးပေါ်မှာနေတဲ့ခြေအများကြီးရှိတဲ့တတ္တဝါတွေနော်သူကတော့ဘယ်လိုခွဲလို့ရလဲဆိုလေထဲမှာပြန်ဝဲတဲ့ဂုံးပေါ်နေတဲ့တတ္တဝါမြေကြီးပေါ်မှာနေနိုင်တဲ့တတ္တဝါဒီလိုချမ်းမြေခွဲနိုင်တော့ လေထဲမှာပြန်ဝဲတယ်ဆိုဘုန်းကြီးတို့တောရက်တောင်နဲ့ထိုင်ဒါတွေကအများအားတွေ့တယ်ချင်းတို့ရင်တို့ပြားတို့ဘရုံတို့နော်ဘလူတို့ဒီကောင်းတွေကကိုကြိုက်တတ်တယ်အဲ့ဒီကကြသေချာမေတ္တာပို့အခြေများရှိပါတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံမေခင်စီဝိညာဉ်ရပဲဆက်ကောင်းတော့လည်းပို့ပါနော်ပြီးတော့ခါကျတော့မြေကြီးပေါ်မှာနေတဲ့ခြေများရှိတဲ့တတ္တဝါတွေနှစ်မျိုးနဲ့စားခွဲလို့ရကင်းနဲ့ပတ်သက်တဲ့တတ္တဝါများသောအားဖြင့်ခြေတော်များတာ အဲ့ဒီတ attva တွေဟာကြိုက်လို့အင်ပတနာတာတူတူဘုန်းကြီးတို့တော်တဲ့တောင်းနဲ့သွားရင်ဒါကို တော်တော်တတိပေးရတယ်နော်လောက်တန်တို့ကျင့်ပြီးတော်တဲ့တောင်းနဲ့ကျင့်ပြီးစိတ်ပြင်းတာကိုတော်တဲ့တောင်းနဲ့နေတဲ့ကောင်းတယ်စိတ်ပြင်းတဲ့အခါကျတော့ဒီလိုဖူးရောင်ပြီးတော့မိုးနေရတဲ့ဖြစ်မျိုးတရားဖြစ်တယ်အဲကြောင့်များများဒီလိုသွားလို့ရင်ပါဠိလိုပဲပို့ဖို့ဗမာလိုကြိုက်တယ်လို့ပို့ဗမာလိုကတော့မြင်လွယ်တာပေါ့နော်ခုနက ကင်းမျိုးမျိုးအာယုံပြုခြေအများကြီးရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံမေခင်စေဝင်ငြိမ်းကြပါစေပင်ကူလည်းကင်းကင်းချင်းများကင်းမိကောက်ကင်းမလည်းနဲ့ဆိုင်လည်းကင်းမျိုးစုံအာယုံပြုဖို့ပေါ့နောက်တစ်ခုကတော့များသောအားဖြင့်ဒီတောတဲ့တောင်တွေအထုတ်တဲ့ပုံကိုယ်ကြီးသုဒ္ဓံသင်္ချန်သွားတဲ့ပုံကြီးမြေကြီးပေါ်လို့ကိုယ်ပေါ်ထိုင်ရတော့အဲတော့ဘောစိတ်တို့ခြင်းဒီခြင်းနဲ့ခြင်းဒီခြင်းနဲ့တို့ခါခြင်းတို့သေချာပေါင်းတွေ့တော့ ဒီကောင်တွေကကိုယ်ဒုက္ခမပေးအောင်မေတ္တာပို့ရမယ်သူတို့အာယုံပြုရှင်များရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပိကင်းစင်ဝေငြိမ်းကြပါစေနော်ဒီမှာတော့ဟိုလေးစုပဲပြလိုက်တာအဲ့လိုအဲ့လိုသူနေရာနဲ့သူခွဲပုံလိုက်တော်တော်ကြောင်ပို့ရတယ်အဲကြောင့်ဒီနေရာလေးကိုလည်းဘုန်းကြီးကမေတ္တာပို့စေချင်တာပေါ့နော်အဲနောက်တစ်ခုသွားမယ်နော်928မေတ္တာပို့နည်းအဲ့ဒီသွား928မေတ္တာပို့နည်း ဒီနေ့ဘုန်းကြီးတို့အထူးသဖြင့်ဗမာလူမျိုးတွေပေါ့နော်လူလူကြီးရောလူငယ်ရောစကားအာဘာပြောလဲတူနဲ့တူတန်ရောစဉ်တွေ့မိရင်ဘာပြောလဲအေးတို့ကတဏှာရာကပါမယ်နဲ့928နဲ့ပဲမေတ္တာထားရတာပါညာနဲ့မိမိရဲ့မျက်နှာမှုကိုအမွန်းတင်ပြောဆိုကြတယ်ပေါ့လူတဘာဝအဲ့တော့920မေတ္တာတွေကဘာတွေလဲကိုပြောတဲ့အတိုင်းဒီငါမင်းကို928 နဲ့မေတ္တာထားတယ်ဆိုဟုတ်သလားကိုပြောတဲ့စကားနဲ့ကိုလုံနေတဲ့လောက်ကနော်ဒါတွေကတော့လေ့လာလေ့လာပြီးတကယ်ကျင့်သုံးကြည့်မှနားလည်မှာပေါ့နော်အနည်းဆုံးကိုကဘုရားဘာသာဖြစ်နေတော့98ခုသိချာလေ့လာတဲ့လေးလာပြီးတခြားပွားတဲ့နော်ဗောနော်အဲဒီမှာကြည်လိုက်သူက98ရှင်ပင်းတာပို့တဲ့ခါကျတော့ဩရိတာပုဂ္ဂိုလ်9 9ယောက်အနောရိတာဗောအနောရိတာဆိုရင်ညွတ်တတ်မှတ်ချက်မရှိဘူး ဘယ်သူဘယ်ဝါယောက်ျားမိန်းမပေါ့နော်အရိယာပုဂ္ဂိုလ်အရိယာမဟုတ်တဲ့ပုဂ္ဂိုလ်လူတွေနတ်တွေမြမာတွေဒီလိုတတ်မှပန်းချကြမရှိဘူးတတ္တဝါတွေအလုံးခြုံပို့တာပဲဒါပေတချို့ရှိရှိလူကြီးတွေကြတော့ပါဠိကြတာပေါ့နော်ဒါပေတတ္တာဒါပေတတ္တာဆိုအလုံးသောတတ္တဝါတွေဒါပေပါဏအလုံးသောအသက်ရှိတယ်အတူတူပဲ928ပြီးအောင်လို့တာဒီအနောဒိတာပုဂ္ဂိုလ်9ယောက်ကခွဲတာ ကြည့်လိုက်တဗေတတာဆိုဒါပဲတဗေပါဏအသက်ထင်အသက်ရှိတဲ့သူတွေဆိုလည်းဒါပဲတဗေဗုဒ္ဓထင်ရှားရှိတဲ့သူတွေဆိုလည်းဒါပဲတဗေပုဂ္ဂလအလုံးသောပုဂ္ဂိုလ်ဆိုလည်းဒါပဲတဗေအတ္တဝပရိယဘာနာအလုံးသောခန္ဓာကိုယ်အတ္တဝရှိသူတွေဆိုလည်းဒါပဲခန္ဓာကိုယ်ရုပ်ခန္ဓာရှိတယ်နာမ်ခန္ဓာရှိတယ်နော်ရုပ်ရာခန္ဓာ၅ပါးလုံးရှိတယ်ပေါ့ဘုန်းကြီးတို့ကာမဆရဘုံတို့အတင်္ကြတကကျင်တဲ့ရူပ 15ပုံတို့ကြတော့ခန္ဓာ၅ပါးလုံးရှိတဲ့အတွက်ခန္ဓာကိုယ်တော့ခန္ဓာ၅ပါးလုံးရှိတယ်။သင်္ကြန်တဗဗြဟ္မာတွေကြတော့ရုပ်ခန္ဓာကိုယ်ကြီးပဲရှိတယ်။အရူပဗြဟ္မာတွေကြနာမ်ခန္ဓာကိုယ်ပဲရှိတယ်။နော်ရုပ်မရှိဘူးအဲ့လိုမျိုး။အဲခန္ဓာကိုယ်အရဝရှိတဲ့ပုဂ္ဂိုလ်မှန်သမျှအာယုံပြီးတော့ဒါတွေကတော့တတ်တော်အလုံးကိုအာယုံပြုတ်ပို့တဲ့သဘောပါပဲ။ဒါဒီ၅ခုကိုပထမဆုံးရအောင်ကြည့်ရတယ်နော် အဲရည်ညွှန်းမှုတတ်မှတ်ရည်မှုရည်ညွှန်းတတ်မှတ်ချက်ပိုင်းခြားချက်မရှိတဲ့အတွက်အနောဒိတာလို့ခေါ်ပါတယ်အာလုံသောတတ္တဝါတွေအာလုံသောသက်ရှိသူတွေအာလုံသောထင်ရှားရှိသူတွေအာလုံသောပုဂ္ဂိုလ်တွေအာလုံသောခန္ဓာကိုယ်အတဘောရှိသူတွေဒါရအောင်ကြည့်ရမယ်မကြည့်ရင်တော့သူကတော့တော့ပွားလို့မရနော်အောဒိတာပုဂ္ဂိုလ်9ယောက်ကြည့်မယ်နော်ဒီမှာသဗ္ဗအေထီယော အလုံးသောမျိုးသမီးတွေတဗေပုရိတာအလုံးသောမျိုးသားတွေပါဠိကွဲတယ်နော်ဟိုဟာသူကပါဠိကသူကအဋ္ဌိလိန်ပုံပုံလိန်အဋ္ဌိလိန်နှပုံလိန်ဒီလိုခွဲထားတယ်အဋ္ဌိလိန်ပုတ်ဖြစ်တဲ့အတွက်တဗာအာတို့ဤတို့ဥတို့နဲ့တုံးတယ်အဋ္ဌိလိန်ပုတ်တွေကြောင့်အကြောင်းတဗာအဋ္ဌိယောတဗေပုရိတာပါဠိကကွဲသွားတယ်ဟိုကတဗာအောက်ကပုတ်တွေကြတော့ ပေါင်းလိန်တို့ဘာလို့ဖြစ်သွားတဲ့အတွက်သဗ္ဗေပုရိသပါဠိလိုရှေးရှေးလူကြီးတွေကတော့ဒီပါဠိတွေကရကြတော့တခုချင်းတခုချင်းပေါ်မှာသဗ္ဗာအေတိယောအာလုံသောမျိုးသမီးတွေသဗ္ဗေပုရိသအာလုံသောမျိုးသားတွေသဗ္ဗေအရိယာဒါပေါင်းဖတ်လို့ရတယ်အာလုံသောအရိယာပုဂ္ဂိုလ်တွေသဗ္ဗေအနာရိယအနရိယလို့မဖတ်ရအောင်နော်အလေးကိုအနာလောက်ထားတာသဗ္ဗေအနာရိယ အဲလေးမှတ်ထားမယ်နော်ပါဠိပို့ခြင်းတဲ့ပုဂ္ဂိုလ်များကသဗ္ဗေအနာရိအနာရိယာအလုံးသော ပုရိသေပုဂ္ဂိုလ်တွေအရိယာဆိုစိတ်ဓာတ်တွေဖြူစင်တန့်ရှင်းတဲ့ပုဂ္ဂိုလ်ရိယာပုဂ္ဂိုလ်လို့ခေါ်ပါတယ်အရိယာရဲ့ဆန့်ကျင်မဲ့အနာရိယာစိတ်ဓာတ်တွေမင်းညစ်တဲ့ပုဂ္ဂိုလ်မကောင်းတဲ့စိတ်တွေဖြစ်များတဲ့ပုဂ္ဂိုလ်ပုရိသေပုဂ္ဂိုလ်လို့ခေါ်တယ်အဲကြောင့်တတ္တဝါတွေပုဂ္ဂိုလ်တွေကိုနှမျိုးခွဲလိုက်ရင်မျိုးသားတစုမျိုးသမီးတစု အရိယာပုဂ္ဂိုလ်တစုအရိယာမဟုတ်တဲ့ပုဂ္ဂိုလ်တစုဒါပဲနှစ်မျိုးပဲခွဲလာတတ်သွားတော့နောက်နတ်မြမာတစုလူသားတစုပေါ့ဒါပဲသဗ္ဗေဒေဝာဒေဝာဆိုတာနတ်တွေမြမာတွေအကုန်လုံးပြောပါတယ်သဗ္ဗေမနုဿာအလုံးသောလူသားတွေနော်အထက်ကနတ်မြမာတွေတစုအောက်ကလူသားတွေတစုဒီလိုပဲသဗ္ဗေဝိနိပါတိကအလုံးသောပေပုံသားတွေ နေရတိရိစ္ဆာန်ပြိတ္တာသူတို့ရဲ့ဒီအပယ်လေးပုံဒါလေးတွေရအောင်ကြက်တာနော်ဘာမှမခက်ဘူးမြို့သားနဲ့မြို့သမီးတတွဲမှအရိယာနဲ့အရိယာမဟုတ်တဲ့ပုဂ္ဂိုလ်တတွဲမှအရိယာမဟုတ်တာဆိုပုထုဇဉ်ပဲနတ်ပြပါအနေနဲ့လူသားတတွဲအပယ်လေးပုံသားတွေကတခုသူအစုသူအကန့်နဲ့သူပို့တာမျိုးကိုဒါကိုဩရိတာပုဂ္ဂိုလ်9ယောက်လို့ခေါ်တယ်နော်အဲသူအစုသူအကန့်နဲ့သူပို့ရဒါဩရိတာပုဂ္ဂိုလ်9ယောက်ပြီးမှအောက်ကိုဆက်ကြည့်မယ် ပြီးတော့မေတ္တာပုတ်၄မျိုးဟောမှာဘာပါလဲအဝေရာဟွန်တုဟောနော်အဲ့ဒီမေတ္တာဒီခုနှစ်ယောက်ကိုမှတ်ထားပြီးတော့အောက်ကိုဆက်ကြည့်မယ်အဲအဝေရာဟွန်တုဤပုဂ္ဂိုလ်ခုနှစ်ယောက်အမျိုးသားတစ်စုမျိုးသမီးတစ်စုနော်အဲ့ဒီမှတ်စုကိုအောက်ကိုဆက်ကြည့်မယ်အောက်မှာကအဝေရာဟွန်တုအလုံးစုံခုနကတတ္တဝါတွေဘေးရန်ခတ်သိမ်းငြိမ်းကြပါစေပြီးတဲ့အခါကျတော့ အဗျာပိစ္ဆာဟွန်တုဒီမှာတော့အခွဲဖတ်ပဲနော်အဝေရာလို့မဖတ်ရအောင်အဝေရာဟွန်တုဘေးရန်ခတ်သိငြိမ်းကြပါစေအဗျာပိစ္ဆာဟွန်တုဒေါသခတ်သိငြိမ်းကြပါစေအနိကာဟွန်တုဆင်းရဲခတ်သိငြိမ်းကြပါစေဒုက္ခိအတ္တနာပရိဟရန္တုနှလုံးစေဝံအေးချမ်းကြပါစေသူကပုဂ္ဂိုလ်တူးချင်းပို့ရမယ်နော်ပါဠိလိုပုံရင်လည်း များသောအားဖြင့်ပေါင်းပေါင်းဆိုကြတာများတယ်တဗေတတာအာဝေရဟုန်တုအဗျာပိစ္ဆာဟုန်တုအာနိကဟုန်တုဒုက္ခိယဒါနာပရိဟာဒံတုဒီလိုလဲပါဠိလိုပေါ်နိုင်တယ်တစ်ခုချင်းတစ်ခုချင်းတဦးချင်းတဦးချင်းပို့အောင်ပုဂ္ဂိုလ်ဆန်တယောက်ရအောင်ကျက်နောက်ကမေတ္တာပို့လေးခုကိုရအောင်ကျက်ဗမာလိုပို့ရင်အာလုံးသောတတ္တဝါတွေဘေးရန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေဆင်းရဲခတ်သိငြိမ်းကြပါစေ နှလုံးစိတ်ဝါအေးချမ်းကြပါစေပုဂ္ဂိုလ်၁၂ယောက်လုံးကိုတူချင်းတူချင်းတူချင်းတူချင်းပို့ပေါ့အဲ့ဒီ၁၂ယောက်ကိုမှတခါရဆယ်မျက်နှာနဲ့ပြန်ပို့အဲ့ဒီနေရာမှာတော့ဘုန်းကြီးတို့အကြံဉာဏ်ပေးချင်တာကပါဠိတော်ဟောစဉ်ကတော့အရှိအနောက်မြောက်တောင်ဒီလိုကြီးဟောတာအဲ့တော့ကိုကတတိသမารီအားနဲ့တခါတလေအဲ့ဒီအစီအစဉ်တိုင်းမှနေဘယ်ရောက်လို့ရောက်သွားမှမသိဘူးအဲ့လိုမျိုးပြတ်မှတက်တက် ဘုန်းကြီးကတော့ဘယ်လိုပို့ခိုင်းလဲဆိုအရှိရအရှိတောင်တောင်တောင်ရအနောက်တောင်တောင်အနောက်ရအနောက်မြောက်ရမြောက်ရအရှိမြောက်ရတို့လှည့်လိုက်တာပေါ့ဗျာဒါမမှားနဲ့အောက်အထက်နော်အလိုမေတ္တာဘုရားတွေပဲခြုံလိုက်ရင်ဗြဟ္မာကပုဂ္ဂိုလ်၁၂ယောက်ကိုဒီမှာမေတ္တာဘု၄ခုနော်စေ၄ခုတု၄ခု၄၄၄၈ပေါ့နော်အဲ့ဒီ၄၈ဒါက အဲ့ဒီအကူမှအရဆယ်မင်နာနဲ့တွဲလိုက်လို့ရှိရင်480ပေါ့48ကို10ခုနဲ့မြောင်480ရဆယ်မျက်နှာမထည့်ဘဲနဲ့တတ်တတ်ပုတ်တာလေးနဲ့သွားလိုက်ရင်တော့ဒီဘာဖြစ်လဲဆို928ဖြစ်တာပေါ့နော်အဲဒါလေးကိုတော့ပထမပြောချင်တာတော့ငယ်တဲ့လူတွေပေါ့နော်ငယ်တဲ့လူတွေကဒါလေးကိုရအောင်ကြက်စေချင်ပါတယ် ကြက်ပြီးတော့ဥမာဘုန်းကြီးတို့တရားထိုင်နေတယ်စိတ်တွေကသိပ်ပြန့်လွင့်နေတယ်ဆိုရင်လက်ရှိကမ္မထံရက်ရက်ပြီးတော့မေတ္တာပွားအိမ်မှာသူမြောက်ပါနော်ပုဂ္ဂိုလ်ဆင်းမြောက်တူလေးခုဒါမှမဟုတ်စေလေးချက်မြောက်ရင်48အဲ့ဒီ48ကိုရက်ဆင်းမြောက်မြောက်480တခါအရမျက်နှာပထမမထည့်ပဲနဲ့ပွားတာရှိတယ်လေအဲ့ဒီမထည့်ပဲနဲ့ပွားတဲ့မူလ48ခုနဲ့ပေါင်း940 928ဖြစ်တယ်ဒါဘုန်းကြီးတို့ပို့နေတဲ့ မေတ္တာပုံနည်းပဲနော်928ဆိုဒါကိုပြောတာဟုတ်လားမင်းကငါမင်းက928ရှင်းနဲ့ဟုတ်လားမေတ္တာထားတဲ့ဘာညာပြောတာတခြားပေါ့တကယ်တမ်းကျအဲ့ဒီလိုမဟုတ်ဘူးနော်အဲ့ဒီလိုပြောတဲ့ဟာမျိုးမေတ္တာမဟုတ်ဘူးတကယ်မေတ္တာပို့တဲ့ဟာမျိုးဆိုလိုတယ်ပြီးတော့ပထမအစာပိုင်းပြန်ကြည့်မယ်အဲ့ဒီမှာစာပိုင်းမှာဩဒိတာအနောဒိတာဆိုပြီးပြောသွားတယ်နော်အဲ့ဒီနှစ်ချက်နော်ဩဒိတာပုဂ္ဂိုလ်ကဘယ်နှယောက်တော့9ယောက် အနောရိတပုဂ္ဂိုလ်က9ရောက်9ဦးပေါ့နော်အဲ့ဒီမှာဩရိတပုဂ္ဂိုလ်ကြည့်လိုက်ဩရိတပုဂ္ဂိုလ်နဲ့အနောရိတပုဂ္ဂိုလ်ဩရိတပုဂ္ဂိုလ်က9ရောက်ပြန်ကြည့်မယ်ဩရိတပုဂ္ဂိုလ်ကသဗ္ဗေတတ္တာအာလုံသောတတ္တဝါတွေအာလုံသောဗမာလူပဲမှတ်ကြအောင်ပေါ့ဗျာအာလုံသောတတ္တဝါတွေအာလုံသောသက်ရှိတွေအာလုံထင်ရှားရှိသူတွေအာလုံသောပုဂ္ဂိုလ်တွေအာလုံသောခန္ဓာကိုယ်အရဘောရှိသူတွေဩဒိတကြတော့ကြည်လိုက် အလုံးသောမျိုးသမီးတွေအလုံးသောမျိုးသားတွေနော်အဲ့လိုနှစ်ခုကွဲအလုံးသောရိယာပုဂ္ဂိုလ်တွေအလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေအလုံးသောနတ်မြမာတွေအလုံးသောဒုသားတွေအလုံးသောပေပုံသားတွေအဲ့မှာမေးစရာရှိတာဘာလဲဆိုတော့ကောင်းပြီအနောရိတပုဂ္ဂိုလ်နဲ့ဩရိတပုဂ္ဂိုလ်မေတ္တာပို့ရင်ဘယ်ပုဂ္ဂိုလ်တွေကိုမေတ္တာပို့ရင်ပို့ထိရောက်တယ်လေဒါလေးမေးကြတော့ဗျာနော် ဘယ်ပုဂ္ဂိုလ်ကထိရောက်လဲဆိုရင်တော့ဩဒိတာပေါ့အနောဒိတာရအာယုံပြုရတာအကုန်လုံးကြီးမှန်ဆအာယုံပြုရတာဗျအဲ့တော့အာယုံပြုရတာမထိရောက်ဒါကြောင့်မို့အာယုံပြုရတိတိကျကျမြင်ဖို့ခက်တယ်ဩရိတကြလို့မဟုတ်လေမျိုးသားဆိုမျိုးသားမျိုးသမီးဆိုမျိုးသားဓာတ်ရဲ့အာယုံပြုလို့လွယ်တယ်ဒါကြောင့်မို့ဩရိတနဲ့နောရိတဘယ်ဟာမေတ္တာဘုရားထိရောက်လဲလို့မေးရင်ဩရိတကထိရောက်တယ်ဒီလိုဖြစ်မယ်နော် နောက်တစ်ခုဆက်မေးမယ်ဩဒိတဒီရည်ညွှန်းပန်းချပြီးပို့တဲ့ပုံကောမှလည်းမတွေ့မမြင်ဘူးတဲ့ပုံကိုရဲ့တွေ့မြင်ဘူးတဲ့ပုံကိုရဲ့ဘယ်ဟာပို့ပြီးတော့ထိအောင်မလဲမေတ္တာပို့တဲ့အခါနော်တွေ့မြင်ဘူးတဲ့ပုံကတော့ပို့ထိရောက်တာပေါ့နော်မတွေ့မမြင်ဘူးရင်တော့သူကအာယုံပြရတာခက်တော့နောက်မတွေ့မမြင်ဘူးတွေ့မြင်ဘူးတဲ့ပုံကိုလည်းမှလည်းတခါတရံတွေ့တာနဲ့အများရန်တွေ့တာ ဒါတော့ဒီထဲမှာပါတော့ဗောနော်ဒီထဲဘုန်းကြီးပြောတာပဲနားထောင်တခါတည်းတွေ့တဲ့ပုံကရအာယုံပြုရခဲ့တယ်အများအားတွေ့နေကြပုံကကြသူ့အာယုံပြုရတာလွယ်တာဗောဗျာဒါကြောင့်မို့အများအားတွေ့နေကြပုံကပိုထိရောက်တယ်အများအားတွေ့ရင်းနေတဲ့ပုံကမှလည်းရင်းနှီးကျွမ်းဝင်တဲ့ပုံကနဲ့မရင်းနှီးအကျွမ်းဝင်တဲ့ပုံကနှစ်မျိုးရှိတယ်ရင်းနှီးကျွမ်းဝင်တဲ့ပုံကကြတော့ပို့ပြီးတော့အာယုံပြုလို့လွယ်တဲ့ပုံထိရောက်တယ် အကြောင်းဝင်တဲ့ပုံကုန်မှာလည်းဘုန်းကြီးတို့တကထပ်ခွဲတာကညအခါပို့တာနဲ့နေ့အခါပို့တာပေါ့နော်ညအခါပို့တာပို့ပြီးထိရောက်တယ်နော်ဘာဖြစ်လို့လဲညအခါကျတော့ဒီပို့တဲ့ပုံကငြိမ်းနေတာငြိမ်းနေတဲ့ခါမျိုးမှာပို့ထိရောက်တယ်အဲ့ဒီမှာညအခါပို့တဲ့ခါမှာလည်းတကထပ်ခွဲပါတယ်ငြိမ်းနေတာနဲ့လှုပ်ရှားနေတဲ့ပုံကုန်ငြိမ်သက်နေတဲ့ပုံကုန်မျိုးကိုပို့ရင်ပို့ထိရောက်ပါနော်အဲ့တော့ဘုန်းကြီးတို့အရေးအကြောင်းဖြစ်လာတယ်နော် တူတယောက်နေမကောင်းနဲ့ကိုယ်နဲ့ရင်းနေတဲ့ပုံနေမကောင်းနဲ့အဲ့ဒီညအခါမျိုးကိုယ်ကပထမစိတ်ငြိမ်းချအောင်ဘုရားကုံတော်လေးပွားသုံးဖို့ကမ္မဋ္ဌာန်းတစ်ခုအထုတ်အထုတ်ပြီးတဲ့အခါမှာသူ့အာယုံပြုပြီးပုံကြည့်လိုက်အဲ့ဒါဆိုပုံထိရောက်တယ်ကငြိမ်သက်နေတဲ့ပုံကောင်မှလည်းထက်ခွဲတာဘယ်လိုလဲဆိုအမတ်တမဲ့ပို့တာရဲ့တေချာချိန်ပြီးရွယ်ပြီးပို့တာရေပေါ့လေဒီလိုနှမျိုးရှိတယ် သေချာချင်းရွယ်ပို့တာကပို့ထိရောက်တယ်နော်အဲဒါဘယ်လိုနေရာမျိုးတွေတုံပြကြလဲဆိုဘုန်းကြီးတို့ကျမ်းမာရေးမကောင်းလို့ကြံကိုယ်ရဲ့ရှင်ပြတိုင်းနဲ့ကျမ်းမာရေးမကောင်းလို့ဖြစ်စီသို့မဟုတ်အကြောင်းတစ်ခုနဲ့ဆင်းရဲဒုက္ခရောက်နေလို့ကြားလို့ကြားလို့ဖြစ်စီပေါ့နော်သူ့ကိုချင်းရွယ်ပြီးတော့ပို့ရင်ပို့ကောင်းတယ် ချင်းရွယ်တယ်ဆိုတာငဘောကတော့ဘုန်းကြီးတို့မေတ္တာပို့တယ်ဆိုရင်တော့တကိုယ်လုံးကြီးအာယုံပြုရတာပေါ့နော်အခုလိုချင်းရွယ်တယ်ဆိုတာသူ့မျက်လုံးကို အာယုံပြုမယ်သူ့နားကိုအာယုံပြုမယ်သူ့နှာခေါင်းကိုအာယုံပြုမယ်အဲ့လိုပေါ့တဏှာရဲ့တဏှာချင်းတစ်ခုချင်းတစ်ခုချင်းမျက်စိနားလျာကိုယ်စိတ်ပေါ့ဒီလိုတစ်ခုချင်းတစ်ခုချင်းချင်းရွယ်ပို့တာမျိုးကိုအာပို့ပြီးထျောက်တယ်အဲ့ဒါကြောင့်မို့ဘုန်းကြီးတို့ကိုယ်ရွှေမျိုးတိုင်းနေဟိုကိုကဒီပါရောက်နေတယ် ကိုရှုမြတ်သားခြင်းတွေကိုညီကောင်မောင်နှမတွေကိုနဲ့ရင်းနှီးတဲ့ပုံကိုယ်တွေအဝေးရောက်နေကိုကဒီနီးလေးသုံးချကြည့်ပေါ့နော်အဲ့ဒီမှာဘုန်းကြီးတို့တိန်တောင်ဆယ်ကြီးဆရာတို့ရဲ့အကြည်တမေတ္တာပုံနီးဆိုတာအဲ့ဒါလေးနဲ့ပို့ရမှာဒီချင်းရွယ်ပို့တဲ့နီးကြတော့နော်တိန်တောင်ဆရာတော်ကြီးနီးဆိုတာတော့တခြားတော့မဟုတ်ပါဘူးတိန်တော်ဆယ်ကြီးဆရာတော်ကြီးနီးကဟိုခုနက 928မေတ္တာတွေမှာမှသူကမျက်စိကြည့်တော့မျက်စိဝိညာဉ်ပါညာဒါလေးထည့်လိုက်တာပေါ့နော်ဆရာတော်ကြီးတပါးပါပေါ့ဥမာကိုကြည်ညိုတဲ့လေးစားတဲ့ဆရာတော်ကြီးတပါးပါကြာမှရင်မကောင်းဘူးလို့ကြားရင်ဘုန်းကြီးလှုပ်ခုပါတယ်ဒီဘောက်တော်ဆရာတော်ကြီးနေမကောင်းတဲ့ကြားတော့ဘုန်းကြီးတို့ဒီထိုင်ဝမ်မှာမေတ္တာဘုန်းကြီးနဲ့ဒါလေးပို့ခိုင်းခဲ့ဘူးတယ်နောက်ဆရာတော်လူမပြနေမကောင်းတော့လည်းဒီလိုပဲအဝေးကနေအဝေးမှာရှိတဲ့ ကိုတော်များအနေတပည့်များအနေနဲ့ဒီလိုပို့လို့ရအကြောင်းဘုန်းကြီးပြောခဲ့ဥပါတယ်နောက်တစ်ခုကတော့ဒီအခုထိုင်ဝမ်ဆရာတော်ကြီးပေါ့ထိုင်ဝမ်ဆရာတော်ထိုင်ဝမ်မှာရောက်နေတဲ့ဆရာတော်ကြီးလည်းကြာမှမကောင်းဆရာတော်ဘုန်းကြီးဒီနေ့အဲ့ဒီမေတ္တာပို့လေးနဲ့သူပို့ခိုင်းခဲ့ပါနော်ဒါကတော့နမူနာပေါ့နော်ကိုမြင်မှုတဲ့ဆရာတော်ဆိုရင်တော့ပို့ပို့လို့ကောင်းတော့ထိုင်ဝမ်ဆိုထိုင်ဝမ်ရောက်ဘူးတဲ့နေဘူးတဲ့ပုံကိုယ်တွေဆိုရင်တော့ထိုင်ဝမ်ဆရာတော်ကြီးကြောင်းသိတော့ အဲသူကနေမကောင်းဘူးဆိုဆရာတော်ကြီးရဲ့တကုံလုံးအာယုံပြုစရာမလိုပေါ့ထိုင်ဝမ်ဆရာတော်ကြီးမျက်စိကြည်တာမျက်စိဝိညာဉ်တို့ဒီဘေးရန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေရှင်ရခတ်သိငြိမ်းကြပါစေနှလုံးစေဝအေးချမ်းကြပါစေသူမျက်စိသူ့ရဲ့ဆရာတော်ရဲ့မျက်စိဆိုမျက်စိလေးအာယုံပြုပြီးပို့ရုံပဲဆရာတော်ရဲ့နားပေါ့ ထဝံဆရာတော်ကြီးနာကြည်ရာနာဝိညာဉ်တို့သည်ဘေးဟန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေရှင်ရခတ်သိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေနောက်ထဝံဆရာတော်နှာခေါင်းပေါ့သူ့ရဲ့နာနှာခေါင်းကိုကြည်အာယုံပြုပေါ့ထဝံဆရာတော်ကြီးနှာခေါင်းကြည်ရာနှာခေါင်းဝိညာဉ်တို့သည်ဘေးဟန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်ကြပါစေနှလုံးစိမ်ဝမ်းအေးချမ်းကြပါစေဒါကတော့အများစုပေါင်းပို့ဝင်တော့ပို့ပြီးตายာနာရောနာပြောပဲဖြစ်တော့ဓမ္မဆရာတော်ကြီးရှာကြည်ရရှာဝิญဉ်တို့သည်ဘေးအန္တရာယ်ငြိမ်းကြပါစေဒေါသခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိမ်ဝမ်းအေးချမ်းကြပါစေရှာကြည်တပြီးတော့ကိုယ်ကြည်တပေါ့နော် အဝံဆရာတော်ဤကိုကြည်ရကာယဝิญဉ်တို့သည်ဘေးဟန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေရှင်ရခတ်သိငြိမ်းကြပါစေနှလုံးစိတ်ဝမ်းရံကြပါစေစိတ်ကြည်ရစိတ်ဝิญဉ်ဆိုနှလုံးသားမှာဒီများသောမြစိတ်တွေကမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စာသိစိတ်နော်စာရှိတဲ့ ကိုထိတိစိတ်ဒီစိတ်တရားလွင်ဉာဏ်တဲ့စိတ်ကနှလုံးသားမှာမိပြုဖြစ်တယ်လို့ဒီစာပေများပြောထားအဲကြောင့်မို့ထာဝရဆရာတော်ရဲ့စိတ်ကြည်ရစိတ်နှလုံးသားအာယုပြုပြီးတော့ဘေးရန်ခတ်သိထာဝရဆရာတော်ရဲ့စိတ်ကြည်ရစိတ်ဝิญဉ်တို့ဒီဘေးရန်ခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေဆင်းရဲခတ်သိငြိမ်းကြပါစေနှလုံးစီဝါအေးချမ်းကြပါစေဒါတော့ဘုညာနမူရာပြောတာပါနော် ကိုနဲ့ပတ်သက်တဲ့ပုံကိုယ်တွေပေါ့ဘယ်လိုပုံကိုယ်မျိုးပဲဖြစ်ဖြစ်ကျမကြီးမကောင်းဘူးကြားတယ်အဝေးလေရောက်နေတယ်ဆိုရင်ဒီမေတ္တာပို့လေးကိုအသုံးပြုကြည့်ပါအဲ့ဒါဆိုရင်တော့ဟိုကိုကိုယ်တိုင်လည်းချမ်းသာနိုင်မယ်သူ့အတွက်လည်းကောင်းသွားတယ်နော်တခါတခါတချို့တော်တော်များများကဘယ်လိုဖြစ်လဲဆိုကျမကြီးမကောင်းတဲ့တားပူလောင်တယ် ပူလောင်တော့ပူလောင်တာပေါ့လေကိုယ်ဆွေမျိုးသားချင်းပူးနေခြင်းကြောင့်မို့လေကိုယ့်အတွက်ဘာမှအကျိုးသက်ရောက်မှတိတ်မရှိပါဘူးဗျအဲ့တော့ဘုန်းကြီးတို့ကြံကြံပေးခြင်းတာတော့အဲ့လိုပူးနေမယ်စာဘုန်းကြီးတို့စာပိုင်းမှာလည်းပြောခဲ့ပါတယ်အများနဲ့နေရင်အများနဲ့ညီအောင်နေတပါးနဲ့နေရင်တယောက်တည်းနေရင်တရားနဲ့ညီအောင်နေအများနဲ့နေတဲ့ကာယအများနောက်ချက်မပြောင်းစတာမယ်သွားတာရမယ်လာတာမယ်နေထိုင်တာမယ်နော် ဒါမျိုးတွေပေါ့ပျော်တာမယ်ဆိုတာမယ်တဘာတဲ့နေတဲ့ကတယောက်တည်းနေတဲ့ကတည်းတွေးပူမဲ့စာသူ့ကိုမေတ္တာလေးပို့နေကိုလည်းငြိမ်းချမ်းတယ်သူလည်းအန္တရာယ်ကင်းတယ်အဲ့လိုနီးစနစ်လေးလောက်ကြပါနော်ဒါလေးဆိုပုတ်ကောင်းပါပြီးတော့မေတ္တာပွားများတဲ့ပုဂ္ဂိုလ်ဟာများဟာအပိုင်းခြားကန့်တတ်တွေမထားရဘူးဒါလေးလည်းပြောသွားတယ်ပေါ့နော်ဒီမေတ္တာသုံးပါးနဲ့ဒီစကားလေးပြောတာရှိတယ်နော်ဟုတ် ပိုင်းခြားကန့်တတ်တွေမထားရအောင်ပိုင်းခြားကန့်တတ်တွေမဖြစ်အောင်မေတ္တာပုရကဒါဒီပုဂ္ဂိုလ်ကငါနဲ့မုန်းတဲ့ပုဂ္ဂိုလ်ပဲငါရန်သူပဲချက်မထားရအောင်မေတ္တာပွားများလို့အားကောင်းလာရင်မုန်းတဲ့ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်ဖြစ်ရန်သူရန်သူဖြစ်မမြင်တော့အလိုတဒန်းစားတဲ့ဖြစ်သွားတယ်ချစ်ခင်စရာနှစ်သက်စရာမြတ်နိုးစရာပုဂ္ဂိုလ်ဖြစ်မြင်လာတယ်အဲ့ဒီလိုဖြစ်အောင်မပွားနိုင်သေးဘူးเนาะအကန့်အသတ်တွေရှိတာပေါ့နော် အလုံးကမုံသူရန်သူချစ်သူကမကွဲမပြတတ်သားတဲ့ဖြစ်သွားပြီဆိုရင်တော့အကန့်အသတ်တွေပြက်ပြက်ပြီးမေတ္တာနဲ့ပဲဟာကျယ်ဝန်းလာတယ်ပေါ့နော်ပြီးတော့ဘုံတွေလည်းကန့်သတ်ချက်နေနဲ့စာပိုင်းတော့ပွားရတာပေါ့နောက်ပိုင်းပွားရင်ပွားရင်လည်းဘုံအလုံးကိုပွားနိုင်လာတယ်ဗြဟ္မတော့ဘုံအလုံးကိုမေတ္တာပွားဖို့တော်တော်ခက်တယ်တမရီအကောင်းလာတဲ့ခါမှဒီဘုံဌာနအာယုံပြုဘယ်ဘုံဌာနမဆိုအာယုံပြုမေတ္တာပုံနိုင်တော့ အဲ့ဒီခါမှအပိုင်ချကန့်တတ်တွေကပြက်ပြယ်သွားတယ်လို့ဒီလိုမှတ်တာအဲတော့ပွားများတဲ့ခါကျမှဘယ်လိုပွားများမလဲပိုင်ချကန့်တတ်ချက်တွေပြယ်သွားအောင်ဒီစာပေမှာတော့ဥမာပေးတာတော့မိမိရဲ့ကိုယ်ရဲ့ပေါ့နော်ပြီးတော့အလွန်ချစ်မြတ်လို့တဲ့ပုဂ္ဂိုလ်ရဲ့မုန်းတဲ့ပုဂ္ဂိုလ်ရဲ့ရန်သူပုဂ္ဂိုလ်ပေါ့နော်ဒီလေးခုကတဏ္ဍာနဲ့မထားနိုင်တဲ့ယူရတော့ဘာဖြစ်လဲမေတ္တာ အကန့်အချက်တွေရှိသေးတယ်တရားနဲ့ထားနေအောင်နောက်သူပြောတော့ချစ်ခင်တဲ့ပုဂ္ဂိုလ်မချစ်မမုန်းတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်မိမိပေါ့အဲ့ဒီပုဂ္ဂိုလ်၄ယောက်အတူနေတယ်ပေါ့နော်ပြန်ပြောမယ်ချစ်ခင်တဲ့ပုဂ္ဂိုလ်ရယ်မချစ်မမုန်းတဲ့ပုဂ္ဂိုလ်ရယ်ရန်သူပုဂ္ဂိုလ်ရယ်မိမိရယ်၄မျိုးပေါ့တဏှာထဲမှာအတူနေတယ်အဲ့မှာလူဆိုးတများတွေကရောက်လာပြီးတော့အနုကြံစီတယ်ပေါ့ လူဆိုးတွေကတရားရောက်ကိုဒါဇခံ ခေါ်သွားမယ်ဒီလေးဦးတွေကတရားရောက်လက်ခဲ့ရနော်မဒီပြီးတော့သူလိုချင်တဲ့ငွေသူလိုချင်တဲ့ရောက်တို့တောင်းတာမပေးနိုင်ဒီပုံကိုတတ်ပြမယ်အဲ့လိုချိန်ချောက်အဲ့ဒီတည်းမှာဒီလေးယောက်ထဲမှာဟောကျန်တဲ့ပုံကိုရောနေပါစေငါလိုက်မယ်ဆိုရင်လည်းဒါကွဲပြောင်းဒီဟိုနအပိုင်းချကန့်တတ်တွေရှိသေးတယ်နော်ဒီလေးယောက်ထဲကဘဇုဘဇုမကိုပေး ပေးစရာမမြင်တော့အောင်ပွားရမယ်ဒီလေးရောက်မှာဓာတ်လူမီလူမေတ္တာစိတ်ကြီးဖြစ်အောင်ပွားအဲ့ဒီလိုပေးစရာမမြင်တော့အောင်ပွားနိုင်မှအဲ့ဒီပုဂ္ဂိုလ်တဏ္ဍမှာဒီအပိုင်ချကတ္တတွေကင်းပါမေတ္တာဖြစ်လာအဲ့ဒီလိုဖြစ်လာရင်နမိတ်တွေပေါ်လာတတ်ပါနမိတ်တွေနော်ချိုးလေလေးနမိတ်တွေပေါ်လာအဲ့ဒီမှာဥပ္ပစာရတမာရိရတော့ဥပ္ပစာရတမာရိခိုက်တန်ဆိုနမိတ်ပေါ်မယ်ဥပ္ပစာရဒီဒီဆိုတော့ဆိုင်ကားတွေမဆင်ញင်နိုင်သေးဘူး အဲ့ဒီခိုက်တံတော့ရလိုက်လျှော့လိုက်အဲ့ဒီကနေဇိုင်းငါးတွေဆင်းရဲလိုက်ပြီးဆက်ပွားတဲ့အခါကျအမနာဇန်တမာရီဖြစ်တာအမနာဇန်တမာရီကျဇိုင်းငါးတွေလည်းဆင်းရဲနိုင်တယ်ဒီနမိတ်တရားလည်းမပြောက်ဘူးပေါ့အဲ့ဒါမျိုးမှအဲ့တော့ဇံရောက်ပွားနည်းဆိုတာဘယ်လိုလဲဆိုမေတ္တာပို့ရဖို့အာယုံပုပြုပေါ့ဒါကိုဆက်တက်အမြဲမပြတ်ပွားနေခဏတစ်ပြုတ်နဲ့ပွားလို့မရဘူးဆက်တိုက်ပွား စက်တိုက်ပွိုင်းပွိုင်းနဲ့နော်ဒီပွိုင်းပွိုင်းနဲ့ဘလို့ဖြစ်တတ်လဲဆိုနိဝရဏတွေကင်းတော်ပွားနိဝရဏဆိုတာဒုတိယပုံမှာနှစ်သက်တာမြတ်လို့တာသဘောကြတာဒီအတွေးတွေလည်းဝင်တတ်တယ်။နောက်မေတ္တာပွိုင်းနဲ့တမာရီအကောင်းလည်းဘာတွေဖြစ်တတ်လဲဆိုငကောမကျေနပ်တာတွေပြန်ပေါ်လာတတ်တယ်။ဒီလိုဟာဒါပြပါဒနိဝရဏခေါ်တယ်။ခုနကကာမေသနာနိဝရဏခေါ်တယ် ကမိုင်းမိုင်းနဲ့အချိန်ကတွေငိုင်မိတာတွေဒါတွေပေါ့ဒါထိနာမိတာနိဗ္ဗာန်ခေါ်တယ်အဲ့လိုမိုင်းမိုင်းနဲ့စိတ်တွေကဒီပေါ်မှာမကောက်ထွက်ထွက်ထွက်ထွက်သွားတာဒါဥဒိစ္စဒီကတွေကောင်းတာတွေမလောက်ခဲလို့ပူပန်တာတွေမကောင်းတာတွေလောက်ခဲပူပန်တာတွေဒါကတော့ကိုယ်ကိုယ်စခေါ်တော့ဒီပူပန်မှုတွေလည်းငြိမ်းအောင်ပွားတော့ဒီကတွေတန်တရားပေါ့ဘုရားဘောတန်တရားရှိတရားဘောတန်တရားရှိ တန်တရားတွေနဲ့ပွားနေလည်းပဲနိဝရဏတွေရှိတော့မယ်အဲ့ဒီနိဝရဏတွေကင်းသွားပွားပွားရင်ပွားရင်နိဝရဏတွေကင်းသွားပြီဆိုရင်ခုနဥပ္ပစာသမารီဖြစ်လာနိဝရဏတွေမကင်းသေး၍ဘုန်းကြီးတို့တွေဥပ္ပစာသမารီတော့မဖြစ်ပါဘူးဥပ္ပစာသမารီအကောင်လို့နမိတ်တရားအကောင်းလာဆက်ပွားနေအပ္ပနာသမารီဖြစ်ပါတယ်အပ္ပနာသမารီကြတော့နမိတ်တရားအကောင်းနဲ့ဇိုင်းကလည်းဆင်ញနှလုံးသွင်းနိုင်တယ် ထုံးစံအတိုင်းပေါ့ဗျာဘုန်းကြီးတို့ဆိုင်ကနှလုံးသွင်းဆင်ခြင်တယ်ဆိုဘုန်းကြီးအာနာပါနာလည်းတစ်ခါပြောခဲ့ပါတယ်အဲ့မှာပထမဇန်ရပုံလေးအခြေခံပြောမယ်နော်တမာရီအကောင်လာပြီပထမဆုံးဘာရတယ်ပထမဇန်ရလာပထမဇန်ရလာရင်ဥပ္ပစာရတမာရီဥပ္ပဒါတမာရီကိုဆက်ပွားရင်အပ္ပနာဇန်ရတယ်အပ္ပနာဇန်တမာရီဆိုတဲ့ပထမဇန်စရပါတယ်ပထမဇန်တမာရီဆိုတာကတော့ ဒီမေတ္တာပို့တဲ့ပုဂ္ဂိုလ်ရဲ့အာယုံပေါ်မှာစိတ်ကိုတင်ပေးတာချိန်ပေးတဲ့ရွယ်ပေးတဲ့ဝိတက်ပေါ့နော်ဒီဟာတွေကနှလုံးသားမှာဖြစ်တယ်ပြီးတော့ပို့တဲ့ပုဂ္ဂိုလ်ရဲ့အာယုံကိုထက်ခါထက်ခါဆင်ញံတုံးတက်နေတဲ့ဝိစာရစာပိုင်းတော့ဘုန်းကြီးတို့ဒီဇိုင်းကားတွေဆင်ញံတဲ့ကမကြွမ်းကျင်သေးရင်တစ်လုံးချင်းဆင်ញံခိုင်းပါတယ်ပြီးတဲ့အခါကျဒီအာယုံကို နှစ်သက်သဘောကြတဲ့ပီတိအဲ့ဒီပုဂ္ဂိုလ်ရဲ့ ဒီပုဂ္ဂိုလ်ရဲ့အာယုံရရတော့ခံစားနေတဲ့ဒုက္ခအဲ့ဒီပုဂ္ဂိုလ်အာယုံတစ်ခုထဲမှာစိတ်ကကပ်ရောက်တည်ငြိမ်နေတဲ့ဧကကရာအဲ့ဒီသဘောတရား၅ခုတပြိုင်နက်ထဲမှာကိုယ့်ရဲ့ဟရိယဝတ္ထုကနှလုံးသားပေါ်မှာဖတ်ခလဲတွေ့လာရင် တွေ့ပြီးတော့ဒီနမိတ်ပေါ်မှာအပြန်ဝင်စားနေတာပထမဇာရတယ်လို့ခေါ်တော့အဲ့ဒီကနေစနစ်ကြဆက်ဆက်ဆက်ဆက်ဆက်ကျင့်မယ်ဆိုရင်ဒီမေတ္တာဇံပွားတဲ့ပုဂ္ဂိုလ်ကသုဋ္ဌဇံတိအောင်ရနိုင်တယ်နော် အဲ့ဒီသုဒ္ဓဇံရပြီးမှသုံးဖို့ဇံရပြီးမှဘယ်ဇံမဲရရရပြီးမှမေတ္တာပွားတဲ့ပုဂ္ဂိုလ်စိတ်တည်းအလွန်တန်ရှင်းနေတဲ့အတွက်မေတ္တာဖြစ်လွယ်တဲ့ပို့ပြီးကောင်းပါလေဒီလိုပြောတာပါအဲတော့ကိုကဇံရောက်ပွားနီးဆိုရင်တော့ဒီလိုပွားပေါ့ကုသိုလ်ဖြစ်လဲပွားလို့ရတာပါလေအဲ့လိုပဲမှတ်ထားနော်နောက်အဲ့ဒီကနေတဆင့်တက်ပြီးဘုန်းကြီးကဒီဇံကနေဝိပဿနာ ဒီမေတ္တာဆံကနေဘယ်လိုလုပ်ဝိပဿနာပြောင်းမလဲဆိုတာဒါလေးပြောချင်တော့ဘုန်းကြီးတို့ဝိပဿနာပြောင်းနည်းကိုနှစ်မျိုးတွေ့ရတယ်ဘိဓမ္မာပြောင်းနည်းနဲ့တောက်တံပြောင်းနည်းဒီလိုပဲပြောပါမယ်ဘိဓမ္မာပြောင်းနည်းဆိုပဋ္ဌာန်းမှာဟောထားတာပဋ္ဌာန်းကြပါပြည့်လဲဆိုဇံဝင်စားဇံဝင်စားပြီးဇံကနေထဇံဝင်စားဇံကနေထားတဲ့ဇံဝင်စားမှုရပ်လိုက်တာပေါ့ပြီးတော့ဒီဇံကလေးတွေ ဟိုဆင်ခြင်ပေါ့ဒီအဲ့ဒီဇိုင်ငါလေးတွေကိုမှအနိစ္စဒုက္ခအနတ္တမြောင်ကြည့်တယ်ပြောချင်တာဇန်အင်္ဂါဇန်ကဇန်စစ်စစ်တသိလေးတွေကိုမှအနိစ္စဒုက္ခအနတ္တမြောင်ကြည့်တာနော်ဝိပဿနာရှုခြင်းဘာလို့မလဲပထမဆုံးဘုန်းကြီးတို့ကိုရတဲ့မေတ္တာဇံမှာလည်းပရမဇာယပရမဇာဒုတိယဇံယဒုတိယသုဒ္ဓဇံနေရလည်းသုဒ္ဓဇံပေါ့နော်ပရမဝင်စားလေးရဝင်စားပြီးမှဇံကနေထားတယ်ထားတယ်ဆိုရက်လိုက်တာပါ ရက်ပြီးတော့မှမလုပ်မလဲပြီးတော့ရက်လိုက်တာပြန်တဲ့ခုနမဲကုတ်ဆန်စိတ်စေတသိက်တွေကနေပါဝင်တော့ကာမောဒနာကုသိုလ်စိတ်တွေဖြစ်သွားတယ်ဒါတော့မှတ်ထားဖို့ဝိပဿနာရှုတယ်ဆိုတာကဘုန်းကြီးတို့ဒီရုပ်တဘာဝနာမ်တဘာဝတွေကိုမြင်အောင်ရှုရအောင်အဲ့ဒါတွေကိုဗာလဲအနေဆဒုက္ခနာတာရှုရအောင်နော်အဲ့တော့မေတ္တာဇာန်နဲ့ဝိပဿနာပြောင်းမယ်ဆိုခုနပြောခဲ့တယ်ပြတော့မေတ္တာဇာန်ဝင်စားဝင်စားမှရက်လိုက်ရက်လိုက်တဲ့ခါကျတော့ဇိုင်ငံနဲ့တူဖြစ်တဲ့ စံစိတ်စေတသိက်လေးတွေပေါ့လေဒါလေးနေစာဒုက္ခနဲ့တော့ခုနကသရုဒ္ဓဇံကြိုင်တော့ဥပ္ပခာနဲ့ဧကဂရဒါကြတိတ်ပိန်မွေးတယ်နော်ရှုရတော်တော်ခက်တယ်နော်အပရမဇံတို့ဆိုတော့မှာဝိတက်ဝိစာတာပိတိဒုက္ခဧကဒါ၅မျိုးဒါကြတော့ရှုရလွယ်တယ်ဟောကြတမာရီအားကောင်းလာရင်တော့တွေ့ပါတယ်သရုဒ္ဓဇံကြဥပ္ပခာနဲ့ဧကဂရဒါတိမ်မွေးတိမ်မွေးတကတော်တော်ရှုရခက်တယ် အဲ့ဒီတရားလေးအဲ့ဒီစေတသိက်လေးနှလုံးရဲ့ဇန်စိတ်ရဲ့ဒါတွေကိုဘုန်းကြီးတို့ကအနေဆဒုက္ခအနတ္တများသောအားဖြင့်တော့အနေဆကမြင်လွယ်တယ်အနေဆမြင်လွယ်ဒုက္ခမြင်လွယ်တယ်အနတ္တမြင်ဖို့နည်းနည်းခက်တယ်ဒါလေးကိုဘုန်းကြီးကတချို့ယောဂီတွေမကြမကြစစ်ပေးပါလေဒီချက်ပတ်မှာအခုလည်းဒီတိုင်းပါနော်ယောဂီတို့ဘာမှအာမနာနဲ့ဒီပေဒတ်ရှေ့မှာမမေးရဲလို့ရှင်ကိုယ့်အကိုဖုံးခေါ်မေး ုန်းကြီးလည်းဒီလုပ်ငန်းလုပ်နေတာဆိုတော့လိုချင်လို့လုပ်တဲ့ခါမှာကိုလုပ်တဲ့လုပ်ငန်းတိုးတက်မှုရှိမှကောင်းတယ်တိုးတက်မှုရှိမှတရားတရားတွေဖြစ်ပြီးဆက်လုပ်ချင်တာဟိုကိုတရက်လာလဲဒီတိုင်းတရက်လာလဲဒီတိုင်းဘာမှမတိုးတက်ဘူးအဲ့လိုဖြစ်တတ်တယ်အဲ့ဒီခါကျဘာဖြစ်လဲစိတ်ကမပျော်တော့ဘူးဗျာတရားတရားတွေဆုပ်ယုံလာတတ်တယ်ဒါကိုဘုန်းကြီးတော့မဖြစ်စေလို့မဖြစ်စေမဖြစ်စေခြင်းအဲ့ဒီခါကျဆွေးနွေးရတယ်အဲ့တော့ပြောချင်တာက ဒီအနေဆာမြင်လွယ်တယ်ဒုက္ခမြင်လွယ်တယ်ဒါပေမဲ့လို့ဘာဖြစ်တတ်လဲဆိုတော့အနတ္တမမြင်အောင်အနတ္တရှုခြင်းဘာဖြစ်ဘယ်လိုရှုရမလဲဆိုတော့ဘယ်လိုရှုရမလဲဒီတရားပေါ်မှာဟောဒါရုပ်တဘာဝတက်တက်ပဲခန္ဓာကိုယ်ကြီးဆိုရင်လည်းအာဒီခန္ဓာကိုယ်ရဲ့ဖောက်ပြန်ဖြစ်စေဒီခန္ဓာကိုယ်ရဲ့ရုပ်တဘာဝတက်တက်ပဲဒါဟုတ်တိတာနံတဘာဝတက်တက်ပဲဒါဟာဥက္ကဋ္ဌိတာလည်းမဟုတ်ဘူးငါလည်းမဟုတ်သူလည်းမဟုတ်ဘူးဒါရုပ်တဘာဝတက်တက်နံတဘာဝတက်တက်ပဲ ဒီရုပ်တဘာဝတတ်တဲ့နာမ်တဘာဝတတ်တဲ့ဟာကိုဖြစ်စဉ်လို့ဖြစ်တဲ့အရာမို့သူဖြစ်လို့ဖြစ်တဲ့အရာတွေပဲအဲ့ဒီလိုလေးအတိလေးကတ်ကြည့်တော်တော်ကြည့်လို့ကောင်းတယ်နော်ငါထင်ပြီးတော့သူငါယောက်ျားမိန်းမထင်ပြီးမှတ်ရင်တော့အော်ငါမှဖြစ်ရလေရင်ငါမှနာအစရဒီလိုဖြစ်တတ်တယ်အဲဒိဋ္ဌိလေးခွာရှုခိုင်းတာပဲဒါဒိဋ္ဌိခွာရှုတယ်လို့ခေါ်တယ်ဒိဋ္ဌိခွာရှုတယ်ဆိုအနတ္တကိုရှုခိုင်းတာပါ အနတ္တမြောင်ရှုတယ်ဆိုဒီယုံနာသဘောတရားတွေကိုဖြစ်လို့ဖြစ်တဲ့အရာမဟုတ်ဘူးသူဖြစ်လို့ဖြစ်တဲ့အရာတွေပဲအသာလေးကြည့်နော်ရှုမှတ်တာကိုငါရှုမှတ်တယ်ဆိုတဲ့စိတ်နဲ့မကြည့်နဲ့သူ့သဘာဝနဲ့ရှုမှတ်တယ်တခါကျဟာငါရှုမှတ်နေတာပဲငါထိုင်းနေတာပဲအစာရည်လို့ဒီလိုနဲ့ငါနဲ့တွဲရှုတာလည်းရှိအဲ့ဒါကိုဖြုတ်ချတယ်ရုပ်သဘောတက်တက်နာမ်သဘောတက်တက်ကိုမြင်အောင်ကြည့်ရတယ်ဒါလေးမှာဒီမှာတော့ဒီပဋ္ဌာန်းဤ တနည်းအားဖြင့်ဘေးဓမ္မာနေကြပါလေဆိုတော့ဇံဝင်စားနေတဲ့စိတ်မှာရူပဗဒကုသိုလ်စိတ်ခေါ်တယ်နော်အဲ့ဒီဇံစိတ်ကိုဝိပဿနာရှုနာက ကာမောဒရာစိတ်ခေါ်တယ်နော်ဒီရှုနည်းကြတော့ဇံဝင်စားမယ်ဇံဝင်စားမှာထဒီဇံစိတ်တိတ်တွေကိုဆက်ရှုပါဒါအချင်းချုပ်အဲ့တော့ဒီရှုနည်းကဘုန်းကြီးပြောရပါတရားကျင့်ဒီ၄မျိုးရှိတယ်ပေါ့နော်တရားကျင့်ဒီ၄မျိုးဟာ သမထယာနိကနီသမထအခြေခံပြီးဝိပဿနာပြောင်းတယ်ဝိပဿနာယာနိကနီဝိပဿနာဓာတ်ရဲ့ရှုတယ်ယူကနာတာနီဒီတရားကိုအစုံလိုက်တွဲရှုဓမ္မဥဒိသဝါဒနီနော်တရားတွေနဲ့ပတ်သက်ပြီးတော့ဥဒိသကုတ်ကုစာတွေဥဒိသတွေဝင်လာရင်ဒီဥဒိသတွေဖယ်ရှားပြီးရှုတဲ့နီ၄မျိုးရှိတယ်ခုဗိရမာနီပဋ္ဌာန်းနီပေါ့ဒီမှာကြပါလေဆိုသူကစိတ်စစ်တိတ်လေးတွေကိုရှုခိုင်းတာပဲ စိတ်စိတ်ပတိလေးရှုခိုင်းတာဗိဓမာနီပြောရရင်တော့သူကဒီပထမကဇံတမ္ထနော်ဇံဝင်စားတယ်ဒါဇံတရားကိုရှုတာပြီးမှဒီဇံတမာရီကိုခြေခံပြီးဝိပဿနာပြောင်းသွားတဲ့အတွက်ဒါယူကနာတာနီလို့ပြောလို့ရပါတယ်နောက်တနည်းကတော့ဘုန်းကြီးတို့သုတ်တန်နီခေါ်တော့သုတ်တန်ကြတော့ဘလို့မိမ့်သွားပြန်လဲဆိုဒါသုတ်တန်မှာဓာတ်ရဟောသွားပါတယ် အင်္ဂုတ္တကိုပထမအုပ်မှာဒုတိယမေတ္တာသုတ်စရုပ်ကနိပတ်အဲ့ဒီမှာဟောတော့ဘလို့ဟောသွားလဲဆိုဒီမေတ္တာဇံနဲ့အတူဖြစ်တဲ့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ကိုအနိစ္စဒုက္ခအနတ္တမြင်အောင်ရှုပါဒီမေတ္တာဇံစိတ်စေတသိက်တွေကသူ့ကြတတ်တတ်ဖြစ်တော်မူကြဒီခန္ဓာကိုယ်ကြီးမိပြုံးဒီခန္ဓာကိုယ်ကြီးမိပြုံးဒီခန္ဓာကိုယ်ကြီးကဒီရုပ်ခန္ဓာကိုယ်ကြီးကခန္ဓာဖွဲ့ရင်ဒါမှမဟုတ်ဒီရုပ်တရားတွေကိုခန္ဓာဖွဲ့ရင်ယူပက်ခန္ဓာပဲဒါရုပ်တရားပဲ ဒါတွေကိုခံစားနေတဲ့ဝေဒနာပါတယ်တင်ညာမှတ်သားတဲ့တင်ညာစေတသိက်ပါတယ်နော်ဝိတ္တရဝိสารအစယတာသင်္ခါရတရားလေးပေါ့သိနေတဲ့စိတ်လေးကလေးရှိတယ်ခန္ဓာ၅ပါးပေါ့ချုပ်ပြောရင်ယုံနံတရားအဲ့ဒီဟာတွေကိုနေသဒုက္ခအနတ္တမြောင်ရှုရကိုယ်ရနော်ပရမကယူဘက်ခံတဲ့ယုံနံရှုစရာမလိုဟိုမှာကဇန်စိတ်စိတ်စိတ်တွေကိုဗိဓမာယပဋ္ဌာန်းယရှုခိုင်းတယ် အခုတုတ်တန်ကြတော့ဒီဇန်စေတသိက်တွေနဲ့အတူ ဖြစ်တဲ့ခန္ဓာ၅ပါးသူ့ကိုမိပြီးဖြစ်တဲ့ခန္ဓာ၅ပါးကိုရှုခိုင်းတာဒါလေးမှတ်ထားပြီးတော့ဒုတိယနေ့ကျတော့ဇံကိုမေတ္တာဇံဝင်စားဝင်စားပြီးတော့ရပ်ပြလိုက်ရပ်ပြပြီးတော့ဒီဇံနဲ့အတူ ဖြစ်တဲ့စိတ်စေတသိက်ရုပ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ပေါ့လေခန္ဓာ၅ပါးကို အနေဆဒုက္ခအနတ္တမြောင်ရှုတယ်ဒါမှပေါ့နော်ယောဂရုပ်တဘာဝတရားပေါ့မေတ္တာဇာနဲ့တူပြဝိညာဉ်တင်ညာသင်္ခါရဝိညာဉ်နံတဘာဝတရားပေါ့ဘုရားခဏခဏပြောဝိပဿနာရှုတယ်ဆိုတော့ကရုပ်တဘာဝတွေနံတဘာဝတွေမြောင်ရှုရတာပဲနော်အဲ့တော့ဒီရှုနည်းကကျတော့မေတ္တာဇာနဲ့တူဖြစ်တဲ့ရုပ်တဘာဝနံတဘာဝတွေကိုအနေဆာဒုက္ခအနတ္တမြောင်ရှုရပါတယ် နော်ရုပ်ဆိုရုပ်တဘာဝမြင်အောင်ကြည့်ပေါ့နာမ်ဆိုနာမ်တဘာဝမြင်အောင်ကြည့်ပေါ့ပထမအဲ့ရနေကြောင်းကျိုးတဘာဝမြင်အောင်ကြည့်ပေါ့ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်ကြည့်မှတ်တယ်နော်ခုနလည်းပြောခဲ့ပြီဘုန်းကြီးတို့အနေစာကြည့်တဲ့မြင်အောင်အနေစာကြည့်အမြဲတမ်းကြည့်နေုံနဲ့မလုံတော့ဘူးများသောအားဖြင့်ဘုန်းကြီးတွေ့ကြုံရဒုက္ခကြည့်တဲ့မြင်အောင်နဲ့မလုံတော့ဘူးဆရာသမားတွေကတော့ဟောတာပေါ့ဗျာအနေစာမြင်ဒုက္ခမြင်မယ်အနတ္တမြင်မယ် တော်တော်များမမြင်တာများတယ်ဗျာဘုန်းကြီးတို့စစ်ကြည့်လိုက်တဲ့အခါကျတော့နော်ဒီကြောအနေစာကြီးနေစာလောက်ပဲမြင်တယ်ဒုက္ခကြီးဒုက္ခလောက်ပဲမြင်တယ်အဲ့ဒါဆိုရင်တော့ဘုန်းကြီးတို့ကအနေစာရှုနေတဲ့ပုဂ္ဂိုလ်ဖြစ်ပြက်ပေါ့နော်ဖြစ်ပြက်လောက်နေမြင်နေမယ်ဆိုရင်တော့ဒုက္ခလည်းမြင်ဖို့လိုပါတယ်အနတ္တလည်းမြင်အောင်ရှုဖို့လိုပါတယ်ဒီခါလေးဒုက္ခတော့မြင်တယ်အနေစာမမြင်မြောင်အနတ္တမမြင်မြောင်ဒါမျိုးတွေဖြစ်တယ်အဲ့တော့ နေဇာဒုက္ခနာတာသုံးမျိုးလို့မြင်မှတမ္ပတရညာကဖြစ်ပါတယ်နောက်တစ်ခုချုပ်ပြောရရင် သောတာပန်ဆိုတော့ကဒိဋ္ဌိဝိသေကစာပဲဒိဋ္ဌိဆိုဒီအတ္တဒိဋ္ဌိပေါ့အနတ္တမြင်မှအတ္တဒိဋ္ဌိကခွာမှာပေါ့အနတ္တမမြင်တော့ဘုန်းကြီးတို့ဒိဋ္ဌိကမခွာဘူးပြအဲ့တော့အနတ္တမြင်ကိုမြင်ရမယ်ဝိပဿနာဉာဏ်နဲ့ထက်ထက်ထက်ထက်ရောက်လာပြီဆိုရင်ဘုန်းကြီးတို့အဲ့ဒါကိုအနတ္တမြင်အောင်ပြန်ပြန်ဆောင်ပေးတဲ့ချမ်းမြေဆရာတော်ကြီးတို့ဒီမက်တာကိုတောင်းတယ် အခုဆိုဘုန်းကြီးယောဂီပြောဒီအနတ္တတွေရှုကြည့်ပါရှုကြည့်ပါအနတ္တဘယ်လိုရှုရမလဲဒါလေးသင်ရနော်ဒီတိုင်းကိုယ့်ကိုယ်လည်းရှုကြည့်လို့ရပါတယ်ငါနဲ့တွဲမှမှန်ဒီရုပ်တဘာနန္တဘာတတ္တကိုဘေးကနေထိုင်ကြည့်ပြီငါလည်းမဟုတ်သူလည်းမဟုတ်ဘူးရုပ်တဘာတနန္တဘာတတ္တပဲဒါလုံးလုံးဒိဋ္ဌိကွာသွားတာအဲ့ဒီနည်းနဲ့ရှုကြည့်လိုက်တော်တော်ရှုလို့ကောင်းတယ်နော်အဲ့လိုငါဆွဲဖြုတ်ပြီးတော့ရှုလာမှတ်တယ်လည်းငါသိတာလည်းငါဒါမျိုးတွေ ဖြစ်ပြမြင်လာလဲငါဒီလိုငါနဲ့တွဲရှုနေတော့ဒိဋ္ဌိအောင်မကွာပါဘူးဗျာပြုတ်မကြပါအဲကြောင့်အနတ္တမြင်မှာအတ္တဒိဋ္ဌိဒိဋ္ဌိအောင်ကွာပါတယ်အနတ္တမြင်အောင်လည်းရှုစေခြင်းပါတယ်ဒိဋ္ဌိကွာရှုရှုဆိုတချို့ကဟိုငါပြောရမပြုတ်ဘူးနော်အဲလိုမျိုးဖြစ်တတ်တယ်ပြီးတော့ဒီနည်းကြတော့ဝိပဿနာဓာတ်ရရှုခိုင်းတယ်ဇံကိုတော့သူကမဝင်ဝင်စားစရာမလိုဘူးဝိပဿနာဓာတ်ရဒီဇံစိတ်စေတသိက်တွေ နဲ့တူဖြစ်တဲ့ယုံ nant တရားတွေကိုရှုခိုင်းတယ်ဝိပဿနာဓာတ်ရရှိတဲ့ရှုတဲ့အတွက်ဝိပဿနာယာနိကလမ်းစဉ်လို့ဒီလိုပဲပြောလို့ရတာပေါ့နော်အဲဘယ်နည်းပဲရှုရှုဘုန်းကြီးတို့ချင်းချုပ်ပြောရရင်တော့ခုနကနေစာမြောင်ရှုဖို့လို့ဖြစ်ပြက်မြောင်ရှုဖို့လို့ဒီလိုပါလဲဒုက္ခဆင်းရဲတဲ့သဘောတရားလည်းမြောင်ရှုစေခြင်းပါတယ်ဒုက္ခမြင်ပြီးတော့အနတ္တကိုလည်း ရှုတတ်စေခြင်းရှုလဲရှုကြည့်ပါရှုကြည့်လို့မြင်သွားပြီဆိုရင်ဒါကိုကပိုတိတာတာထူချဖြစ်လာလိမ့်မယ်နော်အဲ့လိုပဲရှုစေခြင်းဒီနေ့ပြောကြရတဲ့များတဲ့အတွက်ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြ